ခန်းကြီး22အငယ်1မှ16တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားလူအသက်ကိုတတ်တတ်သောမြို့ကိုတင်းသည်စစ်ကြောလော့စစ်ကြောလော့သူ၌ပြုသမျှသောဆက်ဆုပ်ယွန်ရှားပွဲ အမှုတို့ကို ပြလော့အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာမိမိအချိန်ရောက်စေခြင်းဟာမိမိအလယ်၌လူအသက်ကိုတတ်၍မိမိကိုညှဉ်းညူးစေဖို့မိမိတစ်ဖက်၌ ရုပ်တုတို့ကိုလှုပ်တတ်သောမျိုးသင်သည်လူအသက်ကိုတတ်သောအဖြစ်အပြစ်ရောက်၏လှုပ်သောရုပ်တုအဖြစ်ညစ်ညူးခြင်းရှိ၏သင်၏နေ့ရက်ကာလအချိန်ကို ကိုယ်တိုင်ရောက်စေပြီးထိုကြောင့်ငါသည်တင့်ကို အတိုင်းတိုင်းအပြည်ပြည်တို့တွင်ကဲ့ရဲ့ရာပြစ်ချော်ရာ ဖြစ်စေမည်။အိုအထရေပြက်၍နှောက်ရက်ခြင်းကိုခံရသောတင့်ကို အဝေးအနီး၌နေသောသူတို့သည် ပြက်ချော်ကြလိမ့်မည် ဣသရေလမင်းသားတို့သည်အသီးအသီးအခွင့်တကူရှိသည့်အတိုင်းသင့်အလယ်၌လူအသက်ကိုတတ်တတ်ကြ၏သင့်အလယ်၌မိဘတို့ကိုမထီမဲ့မြင်ပြုကြ၏တပန်းအမျိုးသားတို့ကိုအနိုင်အထက်ပြုကြ၏မိဘမရှိသောသူနှင့်မုတ်ဆိုးမတို့ကိုညှင်းဆဲကြ၏တင်းဒီငါ၏တန်ရှင်းသောအရာတို့ကိုမထီမဲ့မြင်ပြုပြီးငါ၏ဥပုံနေတို့ကိုရှုံချပြီးသင့်အလယ်၌လူအသက်ကိုတတ်လို၍ ဂုံးတိုက်သောသူ၊တောင်ပေါ်မှာစားသောသူ၊အဓမ္မအမှုကိုပြုသောသူရှိကြ၏။သင့်အလယ်၌အဘ၏မယားကိုပြစ်မှားကြ၏။ဥတုရောက်သောမိန်းမနှင့်မှားယွင်းကြ၏။သင့်အလယ်၌အချို့တို့သည်အိမ်နီးချင်းမယားကိုပြစ်မှားကြ၏။အချို့တို့သည်မိမိချွေးမနှင့်ဆိုးညစ်သောအဓမ္မအမှုကိုပြုကြ၏။အချို့တို့သည်မိမိနှမ၊မိမိအဘ၏သမီးကိုရှုတ်ချကြ၏ သင်းအလယ်၌လည်းလူအသက်တခတ်ကိုခံကြ၏အတိုးစား၍ငွေကိုချေးကြ၏အိမ်နီးချင်း၏ဥစ္စာကိုလူယူကြ၏ငါကိုလည်းမေ့လျော့ကြ၏တို့ဖြစ်၍တင်စည်းဘူးသောဥစ္စာသင်းအလယ်၌သွန်းသောအသွေးကြောင့်ငါလက်ခုပ်တီး၏တင့်ကိုငါစီရင်သောအခါတင်၏နှလုံးသည်ခိုင်ခန့်နိုင်သလိုတင်၏လက်သည်လည်းအာကြီးနိုင်သလို ငါသာရဖျားသည်အမိန်တော်ရှိသည့်အတိုင်းပြုမည်တင့်ကိုလည်းအတိုင်းတိုင်းအပြည်ပြည်တို့တွင် အရရသို့ကွဲပြားစေမည်တင်ဤအညစ်ကြေးကိုလည်းပယ်ရှင်းမည်လူအမျိုးမျိုးတို့ရှေ့မှတင်ဒီကိုယ်တိုင်အထရေရှုံချခြင်းကို ခံရ၍ငါသည်သာရဖျားဖြစ်ကြောင်းကိုသိရလိမ့်မည်ဟု အရှင်သာရဖျားမိန်တော်မူ၏အငယ်၁၉မှ၂၂ တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားဤဒေလအမျိုးသည်ငါရှိမှချော်ဖြစ်လေပြီထိုသူအပေါင်းတို့သည်မိုက်ထဲ၌ထဲ့သောကြီးနီကြီးဖြူတန်ခဲကဲ့သို့ငွေနှင့်ကွာသော ချော်ဖြစ်ကြ၏ထိုကြောင့်အရှင်သာရဖျားမိန်တော်မူသည်ကားတင်တို့အပေါင်းသည်ချော်ဖြစ်သောကြောင့်ယေရုရှလင်မြို့ထဲ၌ငါစုဝေးစေမည်ငွေကြီးနီကြီးဖြူတန် ခဲတို့ကိုမီးမှုတ်၍အေးကြိုခြင်းဟံမိုက်ထဲ၌ဆူတားတဲ့ကဲ့သို့ထိုသူငါသည် ပြင်းစွာအမျက်ထွက်လျက်တင်တို့ကိုမြို့ထဲ၌ဆုထား၍အေးကြိုမည်အကယ်စင်စစ်ဆုထားပြီးမှငါအမျက်မိကိုမှုတ်၍တင်တို့သည်မြို့ထဲမှအေးကြိုခြင်းကိုခံရကြလိမ့်မည်ငွေကိုမိုက်ထဲ၌အေးကြိုတဲ့ကဲ့သို့တင်တို့သည်မြို့ထဲမှအေးကြိုခြင်းကိုခံရသဖြင့် ငါထာဝရဘုရားသည်တင်တို့အပေါ်သို့ငါ၏ဒေါသအရှိန်ကိုတွန်းလောင်းသည်ကိုသိရကြလိမ့်မည်ဟု မိန့်တော်မူ၏အငယ်23မှ31တဖန်အရှင်သာရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်ဆင့်ဆိုရမည်မှာအမျက်ထွက်သောနေ့၌မိုးမရွာတင်သည်မိုးရေကို မခံရသောပြည်ဖြစ်၏ထိုပြည်အလယ်၌ပရောဖက်တို့သည် သင်းဖွဲ့ခြင်းကိုပြုကြပြီဟောက်၍အကောင်ကိုကိုက်ဖြတ်သောရှင်သေးကဲ့သို့လူတို့ကိုကိုက်စားကြ၏ဗန္နာများနှင့်အဖိုးတိုက်သောဥစ္စာများကိုလူယူကြ၏ပြည်အလယ်၌မုတ်ဆိုးမတို့ကိုများပြားစေကြ၏ယေပရောဟိတ်တို့သည်လည်းငါ၏တရားကိုဖျက်၍ငါ၏တန်ရှင်းရာဌာနကိုလည်းညှဉ်းညူးစေကြ၏တန်ရှင်းသောအရာမတန်ရှင်းသောအရာတို့ကိုမပိုင်းခြား စင်ကြယ်သောအရာမစင်ကြယ်သော အရာတို့ကိုရောနှောကြ၏ငါဤဥပုံနေတို့မှလည်းမျက်နှာလွှဲကြ၏သူတို့လည်း၌ငါသည်ရှုံချခြင်းကိုခံရ၏မင်းတို့သည်လည်းအကောင်ကိုကြိုက်ဖြတ်သောတောခွေးကဲ့သို့ ပြည်အလယ်၌ဖြစ်၍မတရားသောစီးပွားကို ရှာလိုသောငါလူအသက်ကိုတတ်၍သူတစ်ပါးတို့ကိုတုတ်တင်ပယ်ရှင်းတတ်ကြ၏ပရောဖက်တို့ကလည်းအရှင်သာရဘုရားမိန်တော်မူသည်ဟု ထာဝရဘုရားမိန်တော်မမူဘဲအချီးနှီးသော အရာကိုမြင်၍မှုသာစကားကိုဟောပြောလျက်သူတို့ကိုအင်္ဂရေနှင့်မွမ်းမံကြ၏ပြည်သူပြည်သားတို့သည်လည်းညှင်းဆဲခြင်းတပြတ်တိုက်ခြင်းဆင်းရဲငတ်မွတ်သောသူတို့ကို နှိပ်စက်ခြင်းတပန်းအမျိုးသားတို့အားမတရားသဖြင့်ညှင်းဆဲခြင်းကို ပြုကြ၏ထိုပြည်ကိုငါမဖြစ်စည်းစေခြင်းဟံကွယ်ကာသောသူ မြို့ရိုးပြက်ပေါ်မှာရပ်၍စီးတားသောသူတယောက်ကိုမျှငါရှာ၍မတွေ့ထိုကြောင့်ငါအမျက်ကိုငါသွန်းလုံးလျက်ငါဒေါသမီးဖြင့်သူတို့ကိုရှို့၍သူတို့အပြစ်ကို သူတို့ခေါင်းပေါ်မှရောက်စေမည်ဟု အရှင်သာရဘုရားမိန်တော်မူ၏